ဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်1မှ9တယံယောခာနေဘုခနေဇာမင်းကြီးသည်အမြင့်အတောင်60အနံ6တောင်ရှိသောရွှေရုပ်တုကိုလှုပ်ပြီးမှဘာဘူးလုံကျေးလက်ဒုရလွင်ပြင်၌တည်ထားတော်မူ၍စော်ဘွားမြို့ဝန်စစ်ကဲတရားသူကြီးအခွန်တော်ဝန်တိုင်ပင်မူမှမြို့စည်နိုင်ငံတော်အရာရှိအပေါင်းတို့သည် မင်းကြီးတည်ထားတော်မူသောရုပ်တုကိုတာဓုအနုမောဒနာခေါ်သောပွဲသို့စုဝေးစေခြင်းဟာအမိန်တော်ရှိ၍စောဘွားမြို့ဝန်စစ်ကဲတရားသူကြီး အခွန်တော်ဝန်တိုင်ပင်မူမှမြို့စီနိုင်ငံတော်အရာရှိအပေါင်းတို့သည်စုဝေးရောက်လာ၍တီထားတော်မူသော ရုပ်ထုရှိမှရက်နေကြ၏ထိုအခါတန်တော်ဆင့်တယောက်ကအတီးအတီးအခြားခြားသော ဘာသာစကားကိုပြောသော လူအမျိုးမျိုးတို့၊တံပိုး၊ခရာ၊စောင်း၊ပုလွေ၊တယော၊ပတ်သာအစရှိသောတုရိယာမျိုးတီးမှုတ်ခြင်းအသံကို ကြားသောအခါ၊နေဗုခဒ်နေဇာမင်းကြီးတည်ထားတော်မူသော ရွှေရုပ်တုကို ပြပ်ဝပ်ကိုးကွယ်ရကြမည်။မပြပ်ဝပ်မကိုးကွယ်ဘဲနေသောသူမည်သည်ကိုမီးလောင်လျက်ရှိသောမီးဖိုထဲသို့ချက်ခြင်းချပစ်စေဟု အမိန်တော်ရှိသည်ကိုဟစ်ကြော်လေ၏။ထိုကြောင့်လူအပေါင်းတို့သည်တံပိုး၊ခရာ၊စောင်း၊ပုလွေ၊တယော၊ပတ်သာအစရှိသော တူရိယာမျိုးတီးမှုတ်ခြင်းအသံကိုကြားသောအခါ၊အသီးအသီးအခြားခြားသောဘာသာစကားကို ပြောသောလူအမျိုးမျိုးအပေါင်းတို့သည် ပြပ်ဝပ်၍၊နေဗုခဒ်နေဇာမင်းကြီးတည်ထားတော်မူသော ရွှေရုပ်တုကိုကိုးကွယ်ကြ၏။ အငယ်၈မှ၁ထိုအခါခါလဒဲလူအချို့တို့သည်နေဘုခနေဇာမင်းကြီးထံတော်သို့ချင်းကပ်လျက်အရှင်မင်းကြီးအသက်တော်အစဉ်မြဲရှင်ပါစေတဘူခရာဆောင်းပလွေတယောပတ္တာအဆရှိသောတူရိယာမျိုးတိမုတ်ချင်းအတန်ကို ကြားသောသူရှိသမျှတို့သည်ရွှေရုပ်တုကိုပြတ်ဝတ်ကိုးကွယ်ရကြမည်မပြတ်ဝတ်မကိုးကွယ်ဘဲနေသောသူမြည်သည်ကို မီးလောင်လျက်ရှိသော မီးဖိုတဲသို့ချဖြစ်စေဟုအမိန်တော်မြတ်ရှိပါ၏အရှင်မင်းကြီးကိုတော်သည်ဘာဘူးလုံနိုင်ငံတွင်ဝန်အရာ၌ခံထားတော်မူသောယူဒလူရှာဒရက် မေရှက်အဘေဒနီကိုအမိရှိသော သူတို့သည်အာနာတော်ကို ပမာဏမပြုပါ ကိုတော်ဤဖျားတို့ကိုဝတ်မပြုပါတီထားတော်မူသော ရွှေရုပ်ထုကိုလည်းမကိုးကွယ်ပါဟုယူဒလူတို့ကိုအပြစ်တင်၍ရှောက်ထားကြ၏ ထိုအခါနေဗုခဒ်နေဇာမင်းကြီးသည်ပြင်းစွာ အမျက်ထွက်၍ရှာဒရက်၊မေရှက်၊အဗေဒနေဂေါတို့ကိုခေါ်ချေဟု မိန့်တော်မူသည်အတိုင်း၊သူတို့သည်အထံတော်သို့ရောက်လျှင်၊ဟယ်ရှာဒရက်၊မေရှက်၊အဗေဒနေဂေါတို့၊ငါ၏ဘုရားတို့ကိုဝတ်မပြုသလော။ငါတည်ထားသော ရွှေရုပ်တုကို မကိုးကွယ်လော။ယခုတွင်တံပိုး၊ခရာ၊စောင်း၊ပုလွေ၊တယော၊ပတ်သာအစရှိသော တူရိယာမျိုးတိမုတ်ချင်းအတန်ကို ကြားသောအခါငါလုတ်သောရွှေရုပ်ထုကို ပြတ်ဝုတ်ကိုးကွယ်အံ့သောငါအသင့်နေကြသို့မဟုတ်လျင်မိလောင်လျက်ရှိသောမိဖို့တဲသို့ချက်ချင်းချပစ်မိငါ၏လက်မှကယ်လွတ်နိုင်သောဖျားကအဘယ်ဖျားရှိသည်နည်းဟု မိန်တော်မူ၏ရှာဒရက်မေရှက်အဘိဒနီဂောတို့ကလည်းအရှင်မင်းကြီးနေပုခနေစာအကျွန်ုပ်တို့သည်ဤအမှု၌ ပြန်လျှောက်ရမည်အကြောင်းမရှိပါ အကျွန်ုပ်တို့ကိုးကွယ်သောဘုရားသခင်သည်မိလုံလျက်ရှိသောမိဘိုတဲကအကျွန်ုပ်တို့ကိုကယ်လွတ်နိုင်တော်မူ၏ကိုရောဤလက်မှလည်းကယ်လွတ်တော်မူလိမ့်မည်ထိုသို့ကယ်လွတ်တော်မမူတော်လဲအရှင်မင်းကြီးကိုရောဤဖျားတို့ကို အကျွန်ုပ်တို့သည်ဝတ်မပြုပါတီထားတော်မူသော ရွှေရုပ်ထုကိုလည်းမကိုးကွယ်ပါဟု ပြန်လျှောက်ကြ၏ အငယ်19မှ23ထိုအခါနေဗုခဒ်နေဇာမင်းကြီးသည် ပြင်းစွာအမျက်ထွက်သည်ဖြင့်ရှာဒရက်မေရှက်အဘေဒနီကိုတို့ကိုကြည့်ရှု၍မျက်နာတော်ပြက်လျက်မိဘကိုအရင်ထက်ခုနှစ်ဆတိုး၍ပူစေခြင်းဟံ၎င်းခွန်အားကြီးသောစစ်သူရဲတို့သည်ရှာဒရက်မေရှက်အဘေဒနီကိုတို့ကိုတုံ့နှောင်၍မိလောင်လျက်ရှိသောမိဖို့တဲသို့ချပစ်စေခြင်းဟံ၎င်း အမိန်တော်ရှိသည့်အတိုင်း ထိုသူသုံးယောက်တို့ကိုဘောင်းဘီအင်ကြီးဝတ်လုံအဆရှိသူတို့နှင့်တကွတုံနှောင်၍မိလောင်လျက်ရှိသောမိဖို့တဲသို့ချပစ်ကြသောအခါရှင်မြင်းဤအမိန်တော်ကြက်တီး၍မိဖို့သည်အလွန်ပူသောကြောင့်ရှာဒရက်မေရှက်အဘေတနီကောတို့ကိုဆွဲချသောသူတို့သည်မိလျံအရှင်ကြောင့်တည်ကြ၏ထိုသူတရုတ်တို့မူကားတုံနှောင်လျက်ပြင်းစွာလောင်သောမိဖို့တဲသို့ကြာရောက်လေ၏ အငယ်24မှ29ထိုအခါနေဘုခနေဇာမင်းကြီးသည်အံ့ဩမိန်မော၍အလင်းသောထပြီးလင်လူသုံးယောက်တို့ကိုတုံနှောင်၍မိသေးသို့ချက်ပြစ်သည်မဟုတ်လောဟုတိုင်ပင်မူမတ်တို့အားမေးတော်မူ၏မူမတ်တို့ကလည်းမှန်မှန်ဤဖျားဟုပြန်လျှောက်ကြလင်ရှင်မြင်ကလူလေးယောက်တို့သည် မတုံမနှောင်ဘဲမိသေး၌တွာလာ၍ဘေးဥပါနှင့်ကင်းလွတ်သည်ကို ငါမြင်သည်တကားစဒုထသူကားဖျားသား၏အစင်းတရံရှိသည်ဟုမိန်တော်မူ၍မိလောင်လျက်ရှိသောမိဖို့ဝနာတို့ချင်းကပ်ပြီးလျှင် အမြင့်ဆုံးသောဖျားသခင်၏ကျွန်ရှာဒရက်မေရှက်အဘေဒနီကိုတို့ထွက်၍လာကြလော့ဟု မိန်တော်မူသည့်အတိုင်းသူတို့သည်မိတဲ့ကထွက်လာကြ၏စော်ဘွားမြို့ဝန်စစ်ကဲအတွင်းဝန်တို့သည်ဝမ်း၍မိမလောင်နိုင်သော ထိုသူတို့ကိုကြည့်ရှုကြ၏သူတို့စံကြည်တပင်မျှမမြိုက်ဝတ်လုံလဲခြားနာခြင်းမရှိမီးလောင်သော အနံ့လဲကင်းလွတ်၏အငယ်28မှ30နေဘုခနေဇာမင်းကြီးကလည်းရှာဒရက်မေရှက်အဘေဒနီဂေါတို့၏ဖျားသခင်သည်မင်္ဂလာ ရှိတော်မူစေတည်းမိမိတို့ဖျားမှတပါအခြားသောဖျားကိုဝတ်ပြုကိုးကွယ်ခြင်းနှင့် ကင်းလွတ်မည်အကြောင်းဘုရားသခင်ကိုယုံကြည်ကိုးစား၍မင်းကြီးအမိန်တော်ကိုဆံလျက်မိမိတို့ကိုယ်ကိုပင် အနှံသောကျွန်တော်ရင်းတို့ရှိရာသို့ထိုဘုရားသခင်သည် ကောင်းကင်တမန်ကိုဆေလွတ်၍ကယ်တင်တော်မူပြီထိုကြောင့်အယယတို့၌နေ၍အတီးတီးအခြားခြားသောဘာသာစကားကိုပြောသော လူအမျိုးမျိုးတို့တွင်တစုံတယောက်သောသူသည်ရှာဒရက်မေရှက် အဘေဒနေကောတို့၏ဖျားသခင်အားပြစ်မှားသော စကားကိုပြောလျင်ထိုသူကို အပိုင်းပိုင်းစင်းစီသူ၏အိမ်ကိုလည်းနှုတ်ချေးပုံဖြစ်စေဟုငါအမိန်တော်ရှိ၏အကြောင်းမူကားထိုမြတ်လောက်သောကယ်တင်ခြင်းကို ထိုဖျားသခင်မှတပါအဘယ်ဖျားမျှမပြုတ်နိုင်ဟု မိန်တော်မူပြီးမှဘာဘူးလုံနိုင်ငံတွင်ရှာဒရက်မေရှက်အဘေဒနီဂေါတို့ကိုချီးမြှောက်တော်မူ၏